ခန်းကြီး28အငယ်1မှ30တဖန်ဒါဝိမင်းသည်ဣဒရေလမင်းများဒီဟုသော အမျိုးအသီးသီးကို အုပ်တော်မင်းအလှဲ့လက်အမှုတော်ကိုစောင့်သောတမှုဘူမင်းလူတထောင်အုပ်တရားအုပ်ရှင်မြင်းဤဗန္နာဆိုးတားတော်ဤဗန္နာဆိုးခွန်အားရှိသော သူရဲ့အကြီးကဲအရာရှိအပေါင်းတို့ကိုယေရုရှလင်မြို့မှစုဝေးစေတော်မူ၏ထိုအခါ ဒါဝိမင်းကြီးသည်ရပ်၍ငါညီကိုငါလူတို့နားထောင်ကြလော့ဒါရဖျား၏ဗြိဉ္ဉ်တက်တာတော်ညင်ကိုရာအိမ်ဒီဟုသောဖျားသခင်၏ခြေတော်တင်ရာခုံကိုတီလုံမည်ဟုငါအကြံရှိ၍တီလုံချင်းကပြင်ဆင်နှင့်ပြီတို့ရတွင်ဖျားသခင်ကတင်သည်စစ်တိုက်တော်သူလူအသက်ကိုတတ်တော်သူဖြစ်၍ငါနာမအဖို့အိမ်တော်ကိုမတီမဆောက်ရဟုမိန်တော်မူ၏ ဣဒရေလအမျိုး၏ဘုရားသခင်ထာဝရဘုရားသည်ငါအဆွေမျိုးထဲကငါကိုရွေးကောက်၍ဣဒရေလရှင်မင်းအရာ၌အမြဲချီးမြှောက်တော်မူ၏ယူဒအမျိုးကိုရွေးကောက်၍အခြားသောအမျိုးတို့ကိုအုပ်ဆိုးရသော အခွင့်ကို ပေးတော်မူ၏ယူဒအမျိုးတွင်ငါအဖ၏အိမ်တော်ကို၎င်းငါအဖ၏သားတို့တွင်ငါကို၎င်းနှစ်သက်၍ဣဒရေလနိုင်ငံလုံးကိုစိုးဆံရသော အခွင့်ကို ပေးတော်မူ၏ဒါဝရဘုရားသည်ငါအားများစွာသောသားတို့ကို ပေးတော်မူသည်ဖြစ်၍ငါသားအပေါင်းတို့တွင်သားရှောလမုန်ကို ရွေးကောက်၍ဤဒေလအမျိုးကို အုပ်ဆိုးလျက်ဒါဝရဖျား၏နိုင်ငံတော်ရာဇပလင်ပေါ်မှထိုင်စေခြင်းဟံခန့်ထားတော်မူပြီးငါအားလဲတင့်သားရှောလမုန်သည်ငါအိမ်နှင့်ငါတတိုင်းတို့ကိုတည်ရမည်ငါသည်ထိုသူကိုသားရာ၌ခန့်ထားခြင်းငါရွေးကောက်ပြီးငါသည်သူ၏အဖဖြစ်မည်သူသည်ငါစီရင်ချက်ပညာတရားတို့ကိုယနေ့ကဲ့သို့အမြဲကျင့်လျင် သူ၏နိုင်ငံကိုငါတည်စေမည်ဟုမိန့်တော်မူ၏။တို့ဖြစ်၍သင်တို့သည်ဤကောင်းသောပြည်ကိုပိုင်၍သင်တို့၏သားမြေအစဉ်အဆက်အမွေခံရဖို့ခြံထားလိုသောငါဟာရဖျား၏ပရိသတ်ဒီဟုသောဣဒရေလအမျိုးသားအပေါင်းတို့ရှေ့၌၎င်းငါတို့ဖျားသခင်ထံတော်၌၎င်းတင်တို့ဖျားသခင်သာရဖျား၏ပညာတော်ရှိသည်မြတ်တို့ကိုရှာ၍ဆောင်းလျှောက်ကြလော့ငါသားရှောလမုန်တင့်အဖ၏ဖျားသခင်ကိုတိလော့ စုံလင်သောနှလုံးကြီးညိုသောစိတ်သဘောနှင့်ဝတ်ပြုလော့ဒါဝရဘုရားသည်ခတ်သိမ်းသောစိတ်နှလုံးတို့ကိုစစ်၍အကြံစီရှိလေသမျှတို့ကိုတည်တော်မူ၏ကိုရောကိုရှာလင်အတွေ့ခံတော်မူမည်ကိုရောကိုစွန့်လင်တင့်ကိုအစဉ်မြဲစွန့်တော်မူမည်တတိပြုလော့တန်ရှင်းရာဌာနအဖို့အိမ်တော်ကိုတိဆောက်စေခြင်းဟာတင့်ကိုထာဝရဘုရားရွေးကောက်တော်မူသောကြောင့်အာယူ၍တိဆောက်လို့ဟုမှားထားတော်မူ၏ အငယ်7မှ19ထိုအခါအိမ်တော်ဦးအဆောင်ကြီးဗန္ဒာတိုက်အထက်ခန်းအတွင်ခန်းတစ်တာတော်အဖုံထားရအခန်း၏ပုံကို၎င်းဒါဝရဖျား၏အိမ်တော်ဒတိုင်းများပတ်လည်၌ကာသောအခန်းများဘုရားသခင်အိမ်တော်ဗန္ဒာတိုက်များ ပူဇော်သောအရာတူထားရတိုက်များတို့၏ပုံကို၎င်းမိမိကြံစီသည်များအတိုင်းဒါဝိဒ်သည်သားတော်ရှောလမုန်အားအပ်တော်မူ၏ယေပရောဟိတ်လေဝိသားတင်းဖွဲ့ခြင်း ထာဝရဘုရား၏အိမ်တော်၌အမှုတော်ကိုဆောင်ရွက်ခြင်းဆောင်ရွက်เสียတစားရှိသမျှတို့ကိုလည်းစီရင်တော်မူ၏အမှုတော်အမျိုးမျိုးကို ဆောင်ရွက်เสียရွှေတစားရှိသမျှတို့အဖို့ရွှေကို၎င်းငွေတစားရှိသမျှတို့အဖို့ငွေကို၎င်းချိန်၍အပ်တော်မူ၏ရွှေမီးခုံနှင့်ရွှေမီးခွက်အသီးသီးဖို့ငွေမီးခုံနှင့်ငွေမီးခွက်အသီးသီးသုံးစရာရှိသည့်တိုင်ရွှေငွေကိုချိန်၍အပ်တော်မူ၏ ရှေ့တော်မုတ်တင်စရာရွှေစပွဲနှင့်ငွေစပွဲအသီးသီးအဖို့ရွှေငွေကိုချိန်၍အပ်တော်မူ၏။အမဲသားချိတ်အင်တုံ ဖလားများအဖို့ရွှေစင်ကို၎င်းရွှေလင်ပန်းနှင့်ငွေလင်ပန်းအသီးအသီးအဖို့ရွှေငွေကို၎င်းချိန်၍အပ်တော်မူ၏။နန္တာပေါင်းမိရှုရာရစ်ပလင်ဖို့ရွှေစင်ကို၎င်းအတောင်တို့ကိုဖြန့်၍သာရဖျား၏ဗြိဉ္ဉ်တစ်တာတို့ကိုလွှမ်းမိုးသော ခေရုဗိမ်ယထာတော်ပုံအဖို့ရွှေကို၎င်းချိန်၍အပ်တော်မူ၏ထိုပုံများရှိသမျှတို့ကိုရေးထားသည့်အတိုင်းနားလည်နိုင်သောဉာဏ်ပညာကိုထာဝရဘုရားသည်ပေးတော်မူ၏အငယ်20မှ21သားတော်ရှုံးမုံအားလဲတင်းသည်အာယူ၍ရဲရင်သောစိတ်နှင့်လှုပ်ဆောင်လော့မစိုးရိမ်နှင့်စိတ်မပြတ်နှင့်ငါ၏ဘုရားသခင်သာရရှင်ဘုရားသခင်သည် င်နှင့်အတူရှိတော်မူလိမ့်မည်။ဒါဝရဘုရား၏အိမ်တော်မှုကိုဆောင်ရွက်ရာဘို့လှုပ်ဆောင်၍လက်ဆံမတတ်မိတိုင်အောင်တင့်ကိုစွန့်တော်မမူပြစ်ထားတော်မမူတင်းဖွဲ့သောယေပရဟိတ်လေဝိသားတို့သည်လည်းဘုရားသခင်အိမ်တော်မှုကိုဆောင်ရွက်ရာဘို့ရှိကြ၏လိမ္မာသောဆရာသမားအမျိုးမျိုးတို့သည်လည်းအရာရာတို့ကိုလှုပ်ဆောင်စေဖို့ရှိကြ၏မင်းများနှင့်ပြည်သူပြည်သားအပေါင်းတို့သည်လည်းတင့်လက်၌ရှိကြသည်ဟု 没那么易。